ကျေးဇူးတော်ရှင်အကမဟာပန္တိတာမောဂုတ်ဆရာတော်ဘုရားကြီး အမရဗုဒ္ဓမြို့တွင်21ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောအိုနာတိလွတ်ရာနိဗ္ဗာန်တရားတော်အာရမဓမ္မတွေတရားနာကြတယ်ဆိုတဲ့ဥစ္စာဘယ်ကျုံးကတရားနာကြတာတော့လို့မေးလို့ရှိရင်တော့ ထုံးစံတိုင်းဖြေကြလို့ရှိရင်နိဗ္ဗာန်လိုချင်လို့လို့ဖြေမှာပဲထုံးစံတိုင်းဆိုရင်ဘယ်လိုဖြေကြမလဲနိဗ္ဗာန်လိုချင်လို့လို့ဖြေကြမှာပါပဲတဲ့အဲ့ဒါအဲ့ဒီနိဗ္ဗာန်ဆိုတာကတော့ဖြင့်ဒကာဓမ္မတွေပြောတန်ญาတိပဲဆိုကြမှာပဲပြောတန်ญาတိပဲလို့နိဗ္ဗာန်ကိုဆိုကြမှာပဲစင်စစ်တကယ်ရေးကြည့်တာကတော့ဖြင့် ဒကာဓမ္မတွေမှတ်เสียကအိုမှုတေမှုလွတ်ဖို့တရားနာတယ်လို့မှတ်ပါဘယ်လိုမှတ်ကြအိုမှုတေမှုကိုလွတ်ဖို့တရားနာကြတယ်လို့ဆုံးဖြတ်ချက်ချအိုမှုတေမှုလွတ်တယ်ဆိုတာနိဗ္ဗာန်နိဗ္ဗာန်ဆိုတာဘာပါလဲအိုမှုတေမှုလွတ်တာကိုနိဗ္ဗာန်လို့ခေါ်ရတယ်လို့ဒကာဓမ္မတွေကမှတ်ပါ ဒါကြောင့်ဘုန်းကြီးဟောမဲ့တရားနိဗ္ဗာန်တရားတရားဓမ္မနောက်ဥရခန္ဓာကြီးမရဘူးနောက်သေးတဲ့ခန္ဓာကြီးမရတော့ဘူးဒီကျိုးငါတရားနာကြတာပဲလို့ဆုံးဖြတ်ချက်ချပါတရားနာလို့တရားထုတ်ကြမယ်ဆိုလို့ရှိရင်ဖြင့်ဩမှုခန္ဓာကြီးလည်းနောက်မရတော့ဘူးသေမှုခန္ဓာရောနောက်မရတော့ဘူးအဲဩမှုသေမှုလွတ်အောင်လို့ တရားနာကြတရားထုတ်ကြတာလို့မှတ်ရမယ်ဘယ်ကျိုးငါရကတိုက်တူလာဘူးတို့အထုတ်ပါလိမ့်ဩမှုတေမှုလော့အောင်လို့အထုတ်ကြသဘောကျကြလားဘယ်ကျိုးခံအဲ့ဒါကြောင့်သေသေးရှားရှားနာရိုက်တယ်သေသေးရှားရှားကြိုးစားရိုက်တယ်ဆိုတာမှတ်ပါမြတ်မလို့ရှင်မြင်ဒီဘကသုတေသောဗျာ အကောင်တဲတစ်ခုတဘောဘောဖြုံးမှာရှင်းပြန်ဒီအုံမှုတင်မှုနဲ့ပဲတွဲနေရမယ်လွတ်ကြလားအဲ့ဒီအကောင်တဲဖြစ်ဖြစ်ဒုတိယဘောသေပြန်တော့လည်းနောက်ဘ누구နဲ့တွဲနေရမယ်ထင်ကြတော့ဒါပြန်အုံမှုတင်မှုနဲ့ဒီကားလို့ရှင်မတွဲရတဲ့ဘဝရဲ့လို့ရှိပါရဲ့မတွဲရတဲ့ဘဝရဲ့လို့မရှိတော့အခုလိုဆရာကောင်းသမားကောင်းလမ်းညွှန်ကောင်းနဲ့တွေ့တဲ့အခါ တရားဓမ္မတွေလည်းဆရာဝန်သမားကောင်းလမ်းညွှန်ကောင်းနဲ့တွေ့တဲ့အခါကိုယ်ကလည်းမသေးသေးလို့ဒီတရားရလိုက်တဲ့ကံကလေးကလည်းကံကျွင်းရှိသေးတဲ့အခါမှန်ပါပါဆရာသမားကလည်းဟောနိုင်တဲ့အခါပေါ့ဗျာခင်ဗျားကလည်းကံမကုန်သေးတဲ့အခါတပည့်ကြကံကမကုန်တဲ့ထောင်နိုင်တဲ့နာမရှိရင်လည်းလကားပဲအဲ့ဒီထောင်နိုင်တဲ့နာရှိတဲ့အခါလည်းကျုံနေဒါဖြင့်ဒကာဓမ္မတို့ ဆရာနဲ့ကြုံဖို့လည်းမလွယ်ပါလားမလွယ်ပါဘူးခင်ဗျားတို့ကံကလေးကလည်းသေခွန်းမရောက်ခင်ပေးထားတဲ့အချိန်လေးနဲ့ကြုံဖို့ရအောင်မလွယ်ပါဘူးအသေးခွန်းတော့မရောက်သေးပါဘူးဗျာဆိုတော့ဒီဟောလတန်ပြောလတန်ဖြစ်တဲ့တရားဟာသစ္စာတရားတွေပဲအမတန်မှန်တဲ့တရားတွေပဲသို့တော်လည်းထောင်တတ်တဲ့နားမရှိလို့ရှိရင်လည်းနားမလဲပဲဘူးနားမလဲလို့ရှိရင်လည်းအုံမှုတည်မှုဟာ မကျွတ်လွတ်နိုင်ဘူးဆိုတာဒကာဓမ္မတွေမှတ်ထားရအဲ့တော့အင်္ဂါသုံးပါးစုံနေတဲ့အခါမှာအရယူလိုက်ပါဆိုတာကိုဘုန်းကြီးများတွေထူးတလဲတိုက်တွန်းလိုက်ပါတယ်ဆရာဘုန်းကြီးကလည်းပြောနိုင်ဆိုနိုင်တဲ့အခါနဲ့ဂျုံတဲ့အချိန်ခင်ဗျားတို့ကလည်းကံကျွမ်းရှိလို့အသက်ရှင်နေတဲ့ချိန်ထောင်နဲ့တဲ့နာလေးလည်းပါတဲ့ဘဝအင်္ဂါသုံးပါးနဲ့ပြည့်စုံသောကြောင့်ဒီဘဝ အိုမှုသိမှုလွရဲကျွရဲကိုကြိုးစားရင်ကြိုးစားပါတော့နောင်ကိုဖြင့်ဒီငါသုံးပါးကြုံဖို့မျောလင့်ပြီးဒီကလာမနေနဲ့တော့အတော်ခက်သွားပြီရှင်းမလားအဲ့ဒါဒီငါသုံးပါးအခုတချို့မှာအိုးပြီးဒီကလာနေတဲ့တရားအသက်ဆမ်းမှတ်ပြီးဒီကလာနေတယ်ဘုရားပွင့်နိုင်ပွင့်နိုင်ဟောတဲ့သစ္စာလေးပါပဲမှန်ပါဘူးတရားသစ္စာလို့ဆိုရလားမဆိုရပါဘူးအေးဒါကြောင့် ဒကာဓမ္မတို့အမှုတင်မှုလွတ်အောင်လို့ဘုန်းကြီးများကတရားပြပါတယ်ခင်ဗျားတို့ကလည်းဒီတစ်ခါအိုဒီတစ်ခါသေပြီးနောက်ဖြင့်အိုလည်းမတွေ့ရအောင်အသေးလည်းမတွေ့ရတဲ့အလုတ်ကိုလုတ်ပါတော့မယ်လို့ဆုံးဖြတ်ချက်ချပြီးနာကြပါမှန်ပါပါရှင်းကြပါလားရှင်းပါအဲဒီဒကာဓမ္မတို့ဝုံမှုတင်မှုဆိုတာပြောအပ်ဖြင့်လား နားထောင်မနေပါနဲ့တဲ့ဖြစ်စဉ်နဲ့ကြည့်လိုက်တော့တက္ကသိုလ်တို့ဥလာကူတို့ပေါ်မှာပေါ့ဗျာမှန်ပါဗျာပေါ်ပါလိမ့်မယ်တဲ့ဒါကြောင့်တရားဓမ္မတို့ဒီဘက်ကနှစ်ခုချလိုက်နော်ပရိစ္ဆာသမုပ္ပါအဆုံးပေါ့ဗျာမှန်ပါဘာပါလိမ့်ဆရာပါဗျာမြန်မာလိုပြန်လိုက်တော့ပုံမင်းပြန်ပါရှင်းမလားရှင်းပါဩမှုတေမှုဟာအခုတရားဓမ္မတွေလည်းရှောက်ပြီးခန္ဓာတွေထဲမှာတရားသက်ကကြည့်ကြည့်ဥလဘုကကြည့်ကြည့် ဘုန်းကြီးများကပဲကြည့်ကြည့်အကုန်အိုမှုတင်မှုတွေနဲ့တွဲနေတာမှန်ပါဘူးအင်းတနေ့ချာအိုနေတာလဲဒေဇောလောင်လို့ထင်ရှားတနေ့ချာဒီကံကြီးဖြစ်နေတာရောအမတမထင်ရှားကြဘူးအဲ့တော့ထင်ရှားနေတော့တယောက်ကြည့်လိုက်ပြန်လဲဒါနဲ့ဟိုဘက်တယောက်ကြည့်လိုက်ပြန်အင်းဘုန်းကြီးတွေပဲကြည့်လိုက်ပြန်ဒီလိုရင်တွေပဲကြည့်လိုက်ပြန်အဲ့တော့ဘ누구အတွက်ကြည့်လိုက်ကြည့်လိုက် သစ္စာညာနဲ့သာကြည့်သစ္စာသိတဲ့ညာအိုမှုတည်မှုသိတဲ့ညာအိုမှုတည်မှုသိတဲ့ညာနဲ့ကြည့်လိုက်တော့သူ့ကြည့်လိုက်ပြန်လဲအန္တရာယ်မကင်းဘူးဘေးမရှင်းဘူးမှန်ပါဘူးဘုဘပုဂ္ဂိုလ်ကြည့်လိုက်ပြန်ဒါဖြင့်ဒကာဓမ္မတို့ကိုယ့်ဟာကိုယ်ပဲတွေးသင့်ပါတယ်တဲ့ဖခင်ကအင်းသူလဲအိုလိုက်နာလိုက်သေးလိုက်တော့လည်းကြပြိတ္တိနေလိုက်လောင်မှန်ပါဘူးမလားဘူးမှန်ပါဘူး အခုဘာဖြစ်နေတော့ဆိုတော့အုံသေဥမှာနောက်ဘာဖြစ်ဥမှာတော့မေးပြန်တော့ဘုံမှုသေမှုလာအောင်မှာပဲဆိုတာဒကာဓမ္မတွေရှင်းသားပဲသဘောကျအဲ့တော့အခုလည်းတယောက်တယောက်ကြည့်လိုက်တဲ့အခါလဲသားကြည့်လိုက်ပြန်လားသားအုံမှုသားနာမှုသားသေမှုကိုလည်းမေမိဘမကယ်နိုင်အမေမိဘအုံမှုသေမှုလားသားသမီးများကမကယ်နိုင်ပါဘူးရောဒါဖြင့်ဒကာဓမ္မတို့ ဒီထဲမှာလူဖြစ်နေရတာတယောက်တယောက်မကယ်နိုင်တဲ့ဘဝရောက်ပြီးဒီကလာနေပြခြင်းဟာသူလဲတူတူကိုလဲတူတူဆိုပြီးဒီကလာဖြစ်နေကြတော့ချစ်ပေမဲ့လည်းခွဲ မုန်းပေမဲ့လည်းခွဲခင်ပေမဲ့လည်းခွဲ မခင်ပေမဲ့လည်းခွဲပဲဘာကြောင့်ခွဲကြပါလဲမတော်လို့မေကွန်းထုတ်ရင်ကောသဘောပါကြမလို့ပါပါလိမ့်ဒါဖြင့်ဒကာဓမ္မတွေ သားရဲ့သမီးရဲ့လို့မွေးထားလဲအုံမှုတည်မှုကိုတားမြစ်နိုင်ရလားမတားနိုင်ပါဘူးသားရဲ့သမီးတွေကလည်းမေဖေကိုကျွန်ုပ်တို့ကျွန်တော်တို့ကိုအသက်ကြီးကြီးနေတောင်စောင့်ရှောက်သွားအောင်တားနိုင်ရှိနိုင်ကြရဲ့မတားနိုင်ပါဘူးအော်ဘယ်နဲ့ကြောင့်မတားနိုင်မရှိနိုင်ပါလိမ့်မလို့ဆိုတော့သူ့မကယ်နိုင်ငါမကယ်နိုင်ဖြစ်နေလို့ဘယ်လိုပါလဲသူ့မကယ်နိုင်ငါမကယ်နိုင် မကယ်နိုင်ငါမကယ်နိုင်ဖြစ်နေတဲ့အလုပ်ကြီးတစ်ခုကိုခမည်းတော်ကျွတ်တို့ဒီသစ္စာမျက်လုံးတက်ကြည့်ရင်လူတိုင်းမှာမကယ်နိုင်တဲ့သဘောကြီးတွေ့ရသဘောပါကြဗလားတရားတော်ကြည့်ကြစမ်းပါသီလရင်သီလရင်ချင်းလူလူချင်းဘုန်းကြီးဘုန်းကြီးချင်းကြည့်လိုက်တဲ့အခါကျတော့တယောက်တယောက်ကယ်နိုင်ယူနိုင်ကြတဲ့စွမ်းရည်သတ္တိရှိပါရဲ့မရှိပါဘူးဒါဖြင့်သူ့ကြည့်လိုက်လဲကိုပင်မန်းတာကိုကြည့်လိုက်လဲသူကအဲ အဲ့ဒါသစ္စာဉာဏ်ရှိတဲ့ပုဂ္ဂိုလ်ရှိလုံးတခါတိုက်ပါတဲ့သစ္စာဉာဏ်ရှိတဲ့ပုဂ္ဂိုလ်ရှိလုံးကတော့သူ့ကြည့်လိုက်လဲပင်ပန်းလိုက်တာငါ तू ကကိုယ်ကြည့်ပြန်တော့အဲဘုရားသခင်ကိုရမကြီးတွေကလည်းဆိုလို့ရှိရင်ဖြင့်လမ်းစာရှာတော့မယ်ဆိုတဲ့အခါကြလို့ရှိရင်ဒါအရင်ရှိတာပဲကိုယ်ခန္ဓာပြန်ကြည့်လဲအိုမှုတင်မှုနဲ့ အင်းကိုယ်ဆွေပြင်းညာတကားလေးကြည့်လိုက်ပြန်လေအင်းကျန်တဲ့ဒစိမ့်ပြင်ပါလေကြည့်လိုက်ပြန်ပင်မန်းလိုက်တာပင်မန်းလိုက်တာဘယ်ကလာတဲ့အုံမှုတိမ်မှုပါလိမ့်မတော့လက်သေးတော့ဖြင့်မရှာရင်မဖြစ်ဘူးဆိုတာသူစိတ်ထဲပေါ်လာဘုရားစိတ်ထဲပေါ်လာတယ်နော်လက်သေးတော့ဖြင့်ဒကာဓမ္မတို့မရှာမဖြစ်ဘူးဆိုတာဘုရားသခင်ကိုရမကြီးစိတ်ထဲမှာပေါ်လာရှင်းမလားရှင်းပါ အဲ့ဒါတရားဓမ္မတို့ခမည်းတော်လည်းအိမ်မှာယောက်ျားကလည်းမိန်းမကြည့်ပါအင်းသူလည်းအိုပြီးသေတော့မှာပဲဒါလည်းငါမတတ်နိုင်ဘူးယောက်ျားလည်းမိန်းမကြည့်တာပေါ့သူလည်းအိုးလာပြီသေတော့မှာပဲအင်းသူလည်းငါမတတ်နိုင်ဘူးဒီဥစ္စာလက်တယ်မရှာပဲနေကြလို့ရှိရင်ဖြင့်မကယ်နိုင်ဘူးတဲ့ပဲဗုဒ္ဓထိုင်ထိုင်ရမှာပဲမှန်ပါပါ သဘောကျဗလားမကယ်နိုင်ဘူးနဲ့ပဲဗုဒ္ဓိုင်ထိုင်ပြီးနေလို့ရှိရင်အဲ့ဒါသစ္စာညာမရှိတဲ့ပုဂ္ဂိုလ်မှန်ပါပါသဘောကျဗလားယောက်ျားကမိန်းမရှိပြန်လဲသူလည်းအိုပြီးသေပြီဘယ်နဲ့မှမတတ်နိုင်မိန်းမကယောက်ျားရှိပြန်လဲသူလည်းအိုပြီးသေသေကနီးနေပြီဘယ်နဲ့မှမတတ်နိုင်ဩတရားဓမ္မတွေနဲ့လက်သက်မရှာတတ်တဲ့ပုဂ္ဂိုလ်ကဘယ်နဲ့မှမတတ်နိုင်ဘူးဖြစ်နေတာပဲ ဘယ်နဲ့ကြောင့်ဘယ်နဲ့မှမတတ်နိုင်ဘူးဆိုတဲ့စိတ်ပေါ်နေပါလေဒီလိုဆိုဒီလိုဆိုတရားဓမ္မတွေလက်တယ်မရှာရလို့ပေါ်ကြပါလားဘယ်လိုမှတ်ကြမမီပြီနော်ဒီနေ့တရားတစ်မျိုးလို့မှတ်ပါအဲတယောက်တယောက်မကဲနိုင်တဲ့သဘောသူ့လည်းငါမကဲနိုင်ငါလည်း तू မကဲနိုင်အင်းတို့ရင်ဖြစ်ထွေကဖြင့် ယောက်ျားကလည်းမိန်းမမကယ်နိုင်အိုမသေးမကိုမတတ်နိုင်မိန်းမကလည်းယောက်ျားကြည့်လိုက်ပြန်အိုရသေးတာမတတ်နိုင်သားတွေသမီးတွေကြည့်လိုက်ပြန်တော့ကောတို့အိမ်ဖြစ်တွေကဖြင့်ကွာလက်မိုင်ချပြီးဒီကလာနေဖို့ပဲဖြစ်စဉ်ကဖြင့်တဲဆိုးပါလားဆိုတာပေါ်လာအဲ့တော့ဒကာဓမ္မတွေ သစ္စာတော့သိပါရဲ့တဲ့ဒုက္ခသစ္စာကိုသာသူသိပြီးသမှုရိယသစ္စာမသိပဲဖြစ်နေပြန်တယ်အင်းဩရာသီရာတော့ဘာသစ္စာလဲဒီဒုက္ခသစ္စာဟာဘယ်ကများလာလို့ဒီဒုက္ခသစ္စာရင်းနဲ့တို့အတူနေရပါလိမ့်မလို့ဩရာသေးရာဒုက္ခသစ္စာအဲ့ဒီဩရာသေးရာဒုက္ခသစ္စာကြီးကဘယ်ကများလာလို့တို့မှဒီလိုအကျိုးပေးကြီးဆိုးဝါးကြီးနဲ့ကျုံနေရပါလိမ့်မလို့လို့ တွေးပါမှသမှုရိယသစ္စာတွေးပါဘူးဒါပြန်အိုရသေးတာရင်ရီးလုံးထုတ်တယ်လို့အိုမှုသိမှုကိုသာမတတ်နိုင်ဘူးလို့နေလို့ရှိရင်ဖြင့်ဒုက္ခသစ္စာသာသိ၍သမှုရိယသစ္စာသိရရောက်သေးရလားမရောက်ပါဘူး။အဲဒီနေ့တော့ဖြင့်ဒကာဓမ္မတွေဒုက္ခသစ္စာတော့သိပြီ။သမှုရိယသစ္စာဆိုတဲ့လက်သက်ရှာကြပါစို့။ဘုရားသခင်ကိုရမကြီး နဂရသုံးမှာဒီတိုင်းရှာတော်မူတယ်လို့မှတ်ပါ။ကဲဒါဖြင့်ဒကာရမတို့ဩရသေးရာဒီဘက်ကလာပါလိမ့်။ဇာတိပရိသေကလာ။ဩရသေးရာဘက်ကလာပါလိမ့်။ဒါကဩရသေးရာ။ကျွတ်တို့ခန္ဓာထဲမှာဒါဩရသေးရာ။ဘက်ကလာပါလိမ့်။အင်းဇာတိဆိုတဲ့ပရိသေနေမှုရှိလို့အိုမှုတင်မှုလာတာပဲဆိုတာဒကာရမတွေရှင်းတယ် တို့တော့တဲ့ဒါသမှုရိယသစ္စာအကုန်မသိသေးဘူးတဲ့ရှင်းမလားသမုဒိယသစ္စာလက်သက်အရင်ကြကြမတွေ့သေးဘူးဆိုပြီးဘုရားသခင်ကိုရမကြီးဘုရားဖြင့်ခင်ကတွေးတယ်ဒီဇာတိဘယ်ကလာပါလိမ့်မလို့ဆက်တွေးကြစံဒကာဓမ္မတို့ကံကလာတယ်ဆိုလိုက်ပါတော့အများနာလဲအောင်ဘယ်ကလာကြပါလိမ့်ကံကလာတယ်ဆိုတော့ကျင်နာဗလာဒကာဓမ္မတို့ ဇာတိပဲဘယ်ကလာပါလိမ့်ဩဒါဖြင့်ကာမဘဝပစ္စယဇာတိဇာတိပစ္စယဩဒီလိုနောက်ဆုံးတွေးလိုက်တဲ့အခါဒီကံပဲကလာပါလိမ့်ဒီကံဥပါဒံကလာတယ်ဆိုတော့ဒကာရမတွေဟုတ်သားပဲကိုယ်ဘဝလေးကိုယ်ဆွဲလန်းသောကြောင့်ကံဒီအထုကြကိုယ်ဘဝလေးကိုယ်ဆွဲလန်းတော့ဒီခန္ဓာကိုယ်လေးကိုဒီဘဝမှာလည်းလူချင်းတူတူသူချင်းများများနေရပြီ နောက်ဘဝလည်းဒီခန္ဓာကိုယ်လူချင်းတူတူသူချင်းမြတ်မြတ်နဲ့နေရအောင်ဆွဲဆွဲလန်းတဲ့ဥပါဒံကြောင့်ကံတွေကလုတ်ကြတယ်ဒီကံတွေကလုတ်ချင်လို့လုတ်တာလားခန္ဓာဆွဲလို့လုတ်တာခန္ဓာဆွဲလို့လုတ်တာအေးခင်ဗျားတို့ဟောနေတဲ့တရားတွေဒကာဓမ္မတွေပါသားပဲနေရတဘဝတည်းနဲ့ပြီးမှာမဟုတ်ဘူးနော်ဖဲလှူဟဲ့ဖဲလှူနောက်ဘဝလဲစားဖို့တော့ဖို့လူသေးတယ်ရောက်ရဌာနမှာဒါနနဲ့သီလမပါသေကာမှသိမယ် အောင်မလေးဟောလိုက်တဲ့တရားမှာလွန်လို့ပါလားဒါနဲ့နဲ့သီလမပိုင်ပါတဲ့အော်သေပြီဟိုကောရရင် သူသိမယ်ပြောတယ်အဲ့ဒီတရားတွေကလည်းအတော်စူးမစူးဘူးလားဒါနဲ့နဲ့သီလမပိုင်ပါတဲ့အင်းသေးတော့ကိုသူဘဝတစ်ခုမပြောင်းရပါဘူးလားဒီကြသေးတော့ဒီစာကြည့်မနေရပါဘူးအဲ့ဒီကြရင်မင်းသိမယ်တဲ့မင်းမှာအငတ်အမွဲဖြစ်ရမှာဆိုတော့ ဇာတိကဒုက္ခသစ္စာကြီးကိုမသိတော့ငတ်မွင်းမှာသာဆိုရင်လည်းဒါဒုက္ခသစ္စာလို့မသိဘူးမသိပါဘူးဒါကြောင့်ခေါင်းကဒီတန်တွေထွက်လာတာရင်းမကြဒါနနဲ့သီလမပိုင်သိပါပါဩသေပြီဟိုဘဝရောက်ရင်သူသိမယ်ပြောတယ်သဘောကျလားဒါဖြင့်အဲ့ဒီပုဂ္ဂိုလ်ပြောတဲ့တရားသစ္စာသိတာလားမသိတာမသိပါဘူး ဒီဇာတိပရိသေနေတဲ့ဇာတိဆိုတဲ့ပုဂ္ဂိုလ်ဟာဇာတိပရိသေနေတဲ့ပုဂ္ဂိုလ်ဟာတရားဓမ္မတို့သူကဘာသက်စာဒုက္ခဒါနသီလမပါလဲဘာသက်စာလဲဒုက္ခပါလဲဘာသက်စာဘာထုသေးထူးကြသေးလားတရားဓမ္မတို့ဘာမှမထူးတာကိုပင်လဲအထူးလုပ်ပြီးဒီကာလသတ္တရဓမ္မခေါင်းကဒါနသီလလောက်နဲ့တရားဓမ္မတွေ အရေးကြီးပြောနေတဲ့ပုဂ္ဂိုလ်များအတွက်မှာဖြင့်တဲ့သစ္စာဟောဒီဇာတိပိဒုက္ခသစ္စာမသိလို့ဖြစ်ရတယ်ရှင်းမလားဇာတိဘာသစ္စာလဲအဲ့ဒီဒုက္ခသစ္စာကိုမသိတော့ဒါကိုတော့ဒုက္ခသစ္စာဒါနသီလမပါမဒုက္ခရောက်ဒါကဒုက္ခသစ္စာလောက်တာရိမ့်မိကလားဇာတိကဘာသစ္စာလောက်တာ ဒုက္ခသစ္စာဒါနသီလမပါလို့ तू ဒုက္ခရောက်ရတယ်။ငကောက तू ဟာဒုက္ခဒါနသီလမပါလို့သာ तू ဒုက္ခရောက်တယ်။အမလေးဖြင်းလိုက်တဲ့ဖြစ်ထွေငကောကဘာသစ္စာဒုက္ခဘယ်လိုပြင်ပြဲဒုက္ခဘယ်လိုပြင်ပြဲငဃာရမတို့ဘာသစ္စာဖြစ်အောင်ပါလဲ။တို့ဘာခမည်းတော်ကဘာသာများထွက်နေသေးတာလဲ။ခင်ဗျားတို့စိတ်အထင်က ဒုက္ခသစ္စာဘဝကူးတော့တကယ်လူလာလူရောနန်းလာနာရောလေးဖြစ်냐တယ်လဲစားမယ်တောက်ရမယ်ဖြစ်မှာမင်းမစိုးရင်ဘူးလားအသက်တူမှာမင်းမစိုးရင်ဘူးလားဆိုတော့ဒါကိုတော့လူလာလူရောလောက်ထားရင်းမိကလားဘာလောက်ထားအဲလူလာလူရောနန်းလာနာချောလောက်ထားဒါနသီလမပါလို့ရှိရင်လူလာလူရောပဲမွဲရမယ်ကွာဒါနသီလမပါမှမင်းဒုက္ခရောက်မှာ ငကူကမင်းဒုက္ခဘာဖြစ်နေတာလဲဒီဥစ္စာဘယ်နဲ့ပြောကြသစ္စာမသိဘူးပြောကြစမ်းပါပါလေတော့သစ္စာမသိဩဒါဖြင့်သစ္စာမသိဘဲနဲ့ပြောတဲ့စကားဟူ၍ဥလာဘူးတို့တကယ်ဆိုင်တို့ ထွက်ချင်ရထွက်တာပဲမှတ်လိုက်ပါပါဇက်ကလေဘယ်လိုဆုံးမဲ့ချကြ ထွက်ကျင်ရထွက်ရင်အယူပေါ်ဗျရင်းကြီးကလားဘာဆိုကြမလဲအယူပါဗျဒါဖြင့်အယူပြောတဲ့စကားခင်ဗျားတို့ကလည်းယုံတာပဲယုံနေယုံနေတဲ့ကတိုက်တို့ကမအားကြီးယုံနေဘယ်လိုများယုံမှလဲမလို့ဆိုတော့ဟုတ်တယ်ဖယ်အောင်မှရွယ်အောင်မှနောက်လို့ရှိဖယ်ရွယ်ပြီးဒီကာလယူမတမ်းမှနောက်ဘဝကိုကောင်းစားမှာဒါလေးဒါလေးကကိုကိုဗျာ ကောင်းစားမှာဆိုတာဒါနသီလကသူကောင်းစားအောင်လုပ်ပဲဒီလိုမယူဘူးလားဒါဖြင့်ဒီပုဂ္ဂိုလ်ကဒါကိုကောင်းစားတဲ့သစ္စာလို့ယူထားပေါ်လားစင်စစ်ကဘာသစ္စာဒုက္ခသစ္စာကိုခင်ဗျားတို့ဒါနသီလလေးအကိုးတဲ့ပုဂ္ဂိုလ်ကဘာသစ္စာထင်ထားအဲ့ဒီကစလွဲဒီကစပြီးဒီကလာလွဲနေတာပေါ်ကြမဆိုပါဘူးဒါဖြစ်အောင်မလုပ်နဲ့ ဒါနသီလတွေကြိုးစားလုပ်ပါဒါဖြစ်အောင်တော့မလုပ်နဲ့ဒီဒုက္ခသစ္စာဖြစ်အောင်တော့မလုပ်နဲ့ဒီဒုက္ခဝမှာကြွရပါလေရှင်လုပ်ပါလုပ်ချင်တော့လုပ်ပါလို့တိုက်တွန်းလိုက်ပါတယ်သဘောပါဗလားကောင်းပြီဒါဖြင့်အခုကြည့်လိုက်တော့ကိုယ်ခန္ဓာဆွဲလန်းတာကဥပါဒ်ကိုယ်ခန္ဓာကိုယ်ခန္ဓာကယခုခန္ဓာလဲဆွဲလန်းတယ်နောက်လာရတခန္ဓာကိုဒါကြောင့်မင်းနောက်ခက်လိုက်မယ်ဖဲ့လူ နောက်ခန္ဓာမဆွဲလမ်းဘူးဒါပြန်ဥပါဒနာဖြစ်เสียကာမဘဝကာမဘဝဖြစ်เสียဇာတိဖြစ်เสียဩခင်ဗျားတို့လူကြီးတွေရဲ့လို့ပြောတော့ပြောကြတာပဲတခါသိတဲ့ဥလာဘုရုကအေးမင်းလည်းအကြောင်းရင်းညွှန်နေတဲ့အခါဟေးအကြောင်းကတောက်ဆောင်ရင်းညွှန်မှမဟုတ်ဖဲ့กว่าဖဲ့กว่าမင်းနောက်ဘဝကြတော့ခက်နေလိမ့်မကွာသဘောကျလား နောက်ဘဝခက်နေလိမ့်မယ်ဆိုတော့နောက်ဘဝငကောအခက်သစ္စာကြီးတက်တဲ့သူကခက်နေမယ်လို့ပြောနေကြမလို့ပါဘူးနောက်ဘဝဘာသစ္စာတော့ဒီတဲ့ခက်เสียရှိသေးရဲ့အဲ့ဒါခက်နေလေဦးမယ်တဲ့ဆိုတော့သူစိတ်ထဲကဒါကိုအခက်မယူဘူးဒါနသီလမပါရမအခက်ယူရိပ်မိဗလားဒါဖြင့်ဒကာရမတို့ဒီလိုပြောတဲ့လူကြီးတွေဒီလိုပြောဆိုတဲ့ ပုဂ္ဂိုလ်တွေအပြောစကားနားထောင်လို့ရှိရင်ဖြင့်ဘဝဆက်ဖို့သူပြောတာလေပြောဘူးလားစကားပဲရောက်သွားဘဝဆက်မှုကိုပြောတယ်ဆိုတဲ့ကောကဒကာဓမ္မတို့ဒီပုဂ္ဂိုလ်အတွက်ကဖြင့်သစ္စာမသိရှာသိသေးရလားဆက်ဆက်ချင်းပါသစ္စာလားရှင်းမလားကောင်းပြီဒါထားလိုက်ပါတော့ဒါတွေနားလည်ပါပြီဥပါဒံပဲကလာပါလိမ့် တဏှာကလာတယ်တဲ့ဒကာဓမ္မတွေသိတဲ့အတိုင်းတဏှာကလာတယ်အင်းဒီတဏှာလည်းသိသိချာချာတွေးလို့ရှိရင်ဒီဇာမရဏဟာလည်း तू မကင်းဘူးဗျကင်းရလားအကြောင်းကျိုးတော့ဝေးတယ်ဝိမဝိညာဆိုလည်းသူတတ္တိကင်းရလားသို့တော့တဲ့သူကြီးလက်တယ်လို့ခမရတော့မအောင်မေ့ပါနဲ့တဲ့ဖခင်ကသူကြီးလက်တယ်မဟုတ်သေးပါဘူးတဲ့ဓမ္မတို့တဏှာကြီးလက်တယ်မဟုတ်သေးပါဘူးတဲ့ ကောင်းပြီဒါဖြင့်ဒီတဏှာဒီဘက်ကလာသရုံးဝေဒနာကအကြောင်းတဏှာကအကျိုးသိနေပြီသူလဲဒီဝေဒနာလဲဆရာမရဏဖြစ်ကြောင်းပဲတဲ့။အိုသေးသူအားပေးနေတာပဲတဲ့။ရှင်းမလား။ဘ누구ကတော့ဝေဒနာလည်းဘ누구အားပေးဗျာ။ဒါပြန်အိုသေးအားပေးတာဒီဇာတိကလည်းအားပေးတာပဲကံကရောဥပါဒံကတဏှာကဝေဒနာက မဆုံးသေးဘူးတဲ့မင်းတို့တွေးအောင်กว่าဘုရားကဘုရားကမဆုံးသေးဘူးกว่าအာဘိလက်စအရင်မကြသေးဘူးတဲ့သဘောကျလားဗါတဲ့အာဘိလက်စအရင်မကြသေးဘူးရှင်းရပါလားကောင်းပြီဒီဝေဒနာပဲကလာပါလိမ့်ဖတ်တာကလာတယ်ဆိုတော့ဒီဇေယမရဏဘယ်ကလာပြန်တယ်လို့ဆိုရလဲအကြောင်းတစ်ခုပိုထူးလာတယ် ဘယ်ကလာပြန်လဲဖတ်တာကလာပြန်လားပဲဖတ်တာကအကြောင်းကင်းရလားမကင်းပါဘူးမယုံရင်ဖတ်တာကနေပြက်လဲထားမလားပါဘူးအဲ့တော့သူအကြောင်းကင်းသေးရလားအင်းဖတ်တာပြည့်เสียဇာတိစရာမရဏဝေဒနာပြည့်เสียမရဥပါဒနာပြည့်เสียကဲဇာတိမထဲပါတော့ဇရာမရဏပဲဆိုလိုက်ပါကာမပြည့်เสียသဘောကျ တရားဓမ္မတွေတရားနာကြပြီတော့တရားဓမ္မတွေဒီဖတ်တာပဲကလာပါလေသလာယနာကဆိုတဲ့6ပါးကလာအင်းသူလည်းဘုရုအကြောင်းပါလေကဲမြန်မာလူပြန်มาတော့တကဥလာဘူးတို့တကတိုက်တို့အိုသိအကြောင်းပဲဘယ်လိုပါလဲဗျာအိုသိအကြောင်းကဘယ်လိုပါလဲအခုထည့်လိုက်တာအင်းဒါဖြင့်မျက်လုံးရှိလို့အိုတာပဲ နားရှိလို့နားရှိလို့သိရတာပဲနှာခေါင်းရှိလို့အိုသိဖြစ်ရတာပဲလျှာရှိလို့ကိုယ်ရှိလို့စိတ်ရှိလို့အဲတော့ဒကာဓမ္မတို့သူလည်းအကြောင်းဆိုတာသဘောပါကောင်းပြီဒီသလရဏဘယ်ကလာပါလိမ့်မလို့တွေးပါဘူးဘယ်ကလာပါလိမ့်အင်းဒါဖြင့်ဒကာဓမ္မတို့ဒီနာယုရှိလို့ ခုနကမျက်လုံးသားနာကောင်းလျာကိုစိတ်ဆိုတာပေါ်တာဗျမျက်လုံးသားနာကောင်းလျာကိုစိတ်ဆိုတာနာယုတ်ပေါ်မှာပေါ်ရဒါဖြင့်နာယုတ်ဟာဘ ᱹ ဓုဖြစ်ခြင်းအကြောင်းလဲဆိုတာကိုပေါ်ကြဘ ᱹ ဓုပါလေဩသေးအကြောင်းအဲနောက်ကတရားဓမ္မတွေဩသေးအကြောင်းအခုဘ ᱹ ဓုပါလေနာယုတ်ဩသေးအကြောင်းဘ ᱹ ဓုပါလေဩသေးအကြောင်း အဲနာယုရှိလို့အိုသေးသဘောကျနာယုမရှိတဲ့ပုဂ္ဂိုလ်မှာအိုသေးလာသေးရဲ့ကဲဒီနာယုဘယ်ကလာပါလိမ့်ဒကာရမတွေဝိညာဉ်ဆိုတဲ့စိတ်ကလာနာယုဘယ်ကလာပါလိမ့်ဝိညာဉ်ဆိုတဲ့စိတ်ကမလာဘူးလားအဲဒီစိတ်ဟာလည်းဘု து အကြောင်းလုံးလက်သက်ရှာစားဒါဖြင့်ဒကာရမတို့အိုသေးအကြောင်းဆက်အကြောင်းရှိတယ် ဥသေးကြောင့်ဒီဓမ္မတွေရည်ကြည့်ဥသေးကြောင့်ဒီကလို့ရှင်1 2 3 4 5 6 7 8 9ဥသေးကြောင့်9ခုရှိပေါ်ကြဥသေးကြောင့်ဒီဘက်ကဘာပါလဲဇာတိဒါဘုရုကြောင့်ပါလေဒီကံဟာကောဒီဥပါဒံဒီတဏှာ အဲဒီဝေဒနာဒီဖတ်တာဒီသလယနာဒီနာယုတ်ဒီစိတ်ဝိညာဉ်အင်းဩသေးဟာသူတို့ရှိလို့ဩသေးဖြစ်ရသူတို့မရှိရင်ကဲဒကာဓမ္မတို့ဘုရားသခင်ကိုရမကြီးသည်သေးသေးရှားရှားသက္ကုံဥဒ္ဒဘာရိညာဏဥဒ္ဒဘာရိဝိဇ္ဇာဥဒ္ဒဘာရိအာလောကောဥဒ္ဒဘာရိလို့ ဒုမဆက်ကြံမှာလဲဟောတယ်ဒီပရိစ္ဆေသမုပ္ပါမှာလဲဟောတော့ဩသူနောက်ဆုတ်တွေးလာတော့ဒီမျက်လုံးရဟိုဒီဘက်ကလာတာဘက်ကလာတာဘက်ကလာတာဆိုတာအကုန်သိလားပေါ်ကြဗလားဟိုဒီဘက်ကလာတယ်ဆိုတာကောင်းကောင်းမရှင်းသေးဘူးလားဟိုဒီလာခြင်းကြောင့်ဘယ်နှကြောင့်လဲသေချာမှတ်ပါဩသေးကိုဖြစ်စေတဲ့အကြောင်းပဲနှကြောင်းပါကိုကြောင့်ကိုကြောင့်တော့ ဒကာရမတို့အိုသေးဖြစ်စေတဲ့အကြောင်းကရှင်းမလားရှင်းပါဩဒါဖြင့်ဘုရားသခင်ကိုရမေကြီးနောက်ဆုံးတွေးနေကိုခုနဂရတုံမှာဟောလို့ဘုန်းကြီးကနောက်ဆုံးတွေးပုံကိုဒကာတိုက်တို့ဥလာဘူးတို့အမှုထားပြီးဟောလိုက်ဟောလိုက်တဲ့အခါကျတော့ဥသေးအကြောင်းဟာဖြင့်ပေါင်းလိုက်လို့ရှိရင်ဖြင့်တရားဓမ္မတို့ကိုးချောင်းရှိတယ်ဒီဘဝသဘောကျလား ကဲကိုးကြောင့်ရှိတယ်ဆိုတာသိကြပါလားသိကြပါပါကောင်းပြီအနာဂတ်ဘဝကဒီကြောင့်ဒီဘဝကနေပြီးဒီကလာဖြစ်တာကရှစ်ကြောင်းပေါင်းလိုက်တဲ့အခါကျတော့ကိုးကြောင့်မရှိဘူးလားကောင်းပြီဒီကိုးကြောင့်မှလဲတရားဓမ္မတွေသိပြီးသားတိုင်းနဲ့ဒီသခိုးဖန်တော့အရင်လဲရတယ်လို့ပေါ့ဗျာဒီမှာလဲဥသေးကိုအရင်ကြကြဘုရားခင်ကိုရမကြီးကလက်ရပြန်တယ် ကဲတော့ဖြင့်ဒီဟိုတရားဇာတိကလာတယ်ဆိုတော့သိပြီသိပါဘူးမင်းတယောက်တည်းလောက်တာလားဆိုတော့ကျုံမဟုတ်ကျုပ်တယောက်တည်းမဟုတ်ဘူးတဲ့ဟုတ်ပါဘူးမင်းမမင်းတယောက်တည်းမဟုတ်ဘယ်သူလုံးဆိုတော့ဟောဒီကမ္မဘဝပါပါသေးတယ်မပါဘူးလားကမ္မဘဝမေးတော့မင်းတယောက်တည်းလောက်တာလားလို့မေးပြန်တော့မဟုတ်ဘူးလို့သူအဖြေထွက်တယ်ဘယ်သူနဲ့မင်းတွဲလောက်သလုံးဆိုတော့ဘယ်နဲ့ပြောဥပါဒံကမင်းတယောက်တည်းအိုသေးလောက်တာလားလို့မေးပြန်တယ်ဟုတ်ပါဘူးဘာပြောပြန်လဲ ဒါဖြင့်တဏှာကိုတကတိုက်တဲ့ဥလာဘုရားမေးပြန်တော့ပေါ့ဟေ့တဏှာမင်းတယောက်တည်းအိုသေးသေးလုံနေတာလားလို့မေးပြန်တော့ဟုတ်ပါဘူးသူကဘုရုလည်းညွှန်ညွှန်မြန်အဲဝေဒနာလည်းညွှန်ညွှန်မြန်တယ်ဒါနဲ့ဝေဒနာပဲဘုရားကမေးပြန်ဟေ့ဝေဒနာမင်းဒီသတ္တဝါတိုင်းအိုသေးလုံနေတာမင်းတယောက်တည်းပဲလားလို့မေးတယ်သူကဘယ်နဲ့ပြောမဟုတ်ဘူးတဲ့ရုပ်တယောက်တည်းမဟုတ်ပါဘူးဆိုပြီးဖြေထွက်လာဘုရုပါသေးတယ်ဟုတ်ပါဘူး ဖတ်တတ်ပါသေးတယ်ဒါဖြင့်ဖတ်တာတခါဆိုင်တူလာဘူးကမေးပါဦးဟေးဩသေးဖတ်တာမင်းတယောက်တည်းလောက်တာလားလို့မေးတော့ဘယ်နဲ့ဖြေပြန်ဟုတ်ပါဘူးဘာပါသေးသလာယနာပါပါသေးတယ်သူတို့ကသူတို့ဖြေထွက်လာဩသေးလောက်တဲ့လက်သေးတွေဖြေထွက်လာတယ်ပေါ်ကြမလားဟေးဖတ်တာမင်းသာလာရဏတို့ဒီဟေးသာလာရဏမင်းနေကားလို့ဆိုလို့ရှိရင်ဖြင့်ဥသေးမင်းတယောက်တည်းလောက်တာလားမေးတော့ဟုတ်ပါဘူး ဘ누구ပါသေးနာယုတ်ပါနာယုတ်ပါသေးတယ်ဒကာဓမ္မတော့ကဲဒကာနာယုတ်ကိုမဲပြန်တယ်ဟဲ့နာယုတ်မင်းအိုသေးတယ်တတ္တဝါတွေမှာအိုသေးနဲ့မခွဲရအောင်မင်းပဲလုံနေတာမင်းတယောက်သေးပဲလားလို့မေးတော့ဘယ်နဲ့ပြောဟုတ်ပါဘူးဘယ်လိုဘ누구ပါသေးတယ်ဝိညာဉ်ပါပါဒါဖြင့်ဒီဘဝမှာဖြင့်ဥလာကိုတို့ဒကာဆိုင်တို့ အရင်ကြကြရှာရတဲ့ခါကြတော့ဖြစ်သူတို့နှစ်ယောက်တဲ့ရင်းတာရှိသေးရဲ့လားမရှိပါဘူးအဲ့ဒီတည်းမှာဘုရားသခင်ကိုရမကြီးကလက်သက်နှစ်ယောက်ဖမ်းလိုက်တယ်မင်းတို့ဝိညာဉ်နဲ့နာယုတ်ဟာမင်းတို့သဘောတူလောက်တာဒါကြောင့်ဘုရားကတရားဓမ္မတော့မှတ်လိုက်စမ်းဝိညာဉ်ကြောင့်လည်းနာယုတ်ဖြစ်တယ်နာယုတ်ကြောင့်လည်းဝိညာဉ်ဖြစ်တယ်သဘောတူသူတို့ဝိညာဉ်နဲ့နာယုတ်သဘောတူလောက်လိုက်တဲ့အတွက်ဥဒေဘောကမှန်ပါဘူး ရှင်းမလားဝိညာဉ်နာယုရှိလို့ဥဒေဖြစ်ရပေါ်ကြဓမ္မတို့ဘယ်လိုပေါ်ပါလိမ့်ဝိညာဉ်နာယုကမရှိမယ်ရှင်ဒီဘက်ကတွေဟာသဘောတူလုံနိုင်သေးရဲ့ဩဒါဖြင့်တရားဓမ္မတို့ယနေ့တရားမှာအိုသေးလက်တယ်ဖမ်းတဲ့တရားဘာမိပါလိမ့်ကြည်ကြည်ပြောပါဘာတွေ့ပါလိမ့် ဝိညာဉ်နာယုတ်ကတော့ကိုတဲ့သဘောတူဝိညာဉ်ဖြစ်ရင်နာယုတ်ဖြစ်တာနာယုတ်ဖြစ်ရင်အဲ့ဒါဝိညာဏပစ္စယနာမရူပနာမရူပပစ္စယဝိညာဏပြန်လှည့်သဘောကျလားဝိညာဏပစ္စယနာမရူပပစ္စယသူတို့ကခွဲလို့မရဘူးတဲ့ကျွတ်တို့သဘောတူလောက်တာသဘောတူလောက်လိုက်တော့ပေါင်းကြည့်စမ်းပါလားတဲ့နာယုတ်ဆိုတော့ဒါကစေသိမ့်နာ စေသိဏန်နဲ့စိတ်ဏန်ထဲလိုက်ဟိုသီလရင်တွေအတွက်ဒီဘက်ကစိတ်နဲ့စေသိကနာမဖြစ်သေးဘူးလားအဲဒီဘက်ကရုပ်မဖြစ်သေးဘူးလားပေါင်းလိုက်တော့နာယုတ်ပဲမဟုတ်လားအဲနာယုတ်ရှိလို့ခင်ဗျားတို့ဥသေးဖြစ်ပေါ်ကလားဘာတွေ့လဲအဲပရိစ္ဆသမုပ္ပါလို့တော့ဝိညာဏယုတ်ဝိညာဏဖြစ်เสียနာမ်ရူပဖြစ်เสียအဲသူတို့ချင်းကခွဲမရဘူးတဲ့ ရသေးရလားအဲ့ဒါဒီနေ့တရားမှာဒါလက်သက်ထားပြီးဒီကလာဖျားဖမ်းတာပဲဒါဖြင့်အလုံးဒကာရမတွေဘုန်းကြီးကဖျားကြီးကိုယ်စရလုပ်ပြီးသတိပေးလိုက်ပါတဲ့အိုသိအရင်ကြကြလက်သက်တွေ့ကြပါလားတွေ့ပါဘူးဘာတွေ့ပါလိမ့်ဝိညာဉ်နာယုတ်သဘောကျနာယုတ်ဝိညာဉ်လက်ကျင်တာလက်သူတို့ရှိလို့အိုသိဖြစ်ရသဘောကျလား ဒကာဓမ္မတို့အိုသေးဘက်ကလာပါလိမ့်ဝိညာဉ်နာယုတ်ကလာတယ်သဘောပါနာယုတ်မရှိတဲ့ပုဂ္ဂိုလ်ဝိညာဉ်နာယုတ်မရှိတဲ့ပုဂ္ဂိုလ်များဒကာဓမ္မတို့ဘ ᱹ ဘယ်တရားကအိုမှာတော့ဘယ်တရားဒီမตาဖြစ်မှာတော့ဖြစ်เสียရှိသေးလားဘယ်တရားဒီအိုမဲ့တရားလဲဘယ်တရားဒီသိမဲ့တရားလဲ ဟောတာဖြင့်ခင်ဗျားတို့ငကူအရှာလွဲနေအရှာလွဲနေတယ်အားလုံးကဓမ္မတွေရှာလွဲနေတာယနေ့ပေါ်ဗလားအင်းဥသိဘကလာပါလိမ့်ကဲပေါ်ကြတရားဓမ္မတို့ဥသိဘကလာတော့ဝိညာဉ်နဲ့ယုတ်ရှင်းရှင်းပြောကြပါစို့ဆိုလို့ရှိရင်ပြန်ဝိညာဉ်ဆိုတာစိတ်နာမ်ဆိုတာစေသိဆိုတော့နာယုတ်ကလာတယ်လဲပြောပြီးတာသဘောကျလား အားလုံးဒကာဓမ္မတွေဥသေးပဲကလာပါလေဒါဖြင့်နာယုံနောက်ထဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာဥသေးဖြစ်ရပါလို့သဘောပါဗလားနာယုံနောက်ထရခြင်းတဲ့ပုဂ္ဂိုလ်ဟာဥသေးဖြစ်ရပါလို့ပေါ်ပြီဒကာဓမ္မတို့ဥလာဘယ်လိုဆုံးဖြတ်ချက်ချမယ်ဒကာဓမ္မတို့တိုးတိုးနဲ့မရဘူး တူတူနဲ့မရဘူးသဘောပါမှရမယ်သဘောပါမှရမှာအိုသေးပဲကလာတော့ဒါဖြင့်နောက်တစ်ခါနာယုတ်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာလူနာယုတ်နတ်နာယုတ်မြမနာယုတ်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာအိုသေးကိုယ်ပိုင်ရပါလို့ဤလက်နဲ့ဆိုကြအလွယ်ဒီတယ်လွယ်များမရှိပါဘူးအားလုံးဓမ္မတွေဒီတယ်လွယ်ပဲနဲ့တော့မရှိပါဘူး နှုတ်ခမည်းတော်ကဆုံးတော်ကောင်းတော်ရင်နဲ့လူကောင်းနဲ့ကောင်းဖြစ်ရပါလေဆိုလူကောင်းနဲ့ကောင်းဆိုတာနာယုတ်ပဲဗျနာယုတ်ကဘာကိုဖြစ်စေသလဲဒါပြန်တပည့်တော်သေစီအောင်မယ်လို့ဘုရားရှိသွားတောင်းသဘောပါမလားတပည့်တော်ဖြင့်မသေးရင်မဖြစ်လို့ဘုရားဒီဆုံးဒီကုန်းနဲ့နောက်ထပ်သေးရပါလို့ဤမလေးယူလိုက်တဲ့ဖြစ်ချင်းပေါ်ကြပါလားဒီယူတဲ့ပြင်းထန်တဲ့အယူရှာသမ်းပါမရှိပါဘူး တက္ကသိုလ်ကယူပြီလားယူပြီပါအင်းတော့ကုအောင်မှာပဲဒါဗျအတော်ကုရအောင်မှာပဲဆိုတာပေါ်ကြဗလားယခုဒီနေ့ပြိဿသမုပ္ပါဘုရားသည်နဂရတုံမှာဟောတော်မူတဲ့အတွက်ဘုန်းကြီးကသေချာချာတမျိုးဟောပြန်လေဥသေးပဲကလာတော့ဟုတ်ပြီဒါဖြင့်ဒီစွန့်ဒီကွန်ဒီသားရှင်ပြုပြီးဒီကလာဒီသိန်တွေဆောက်ဒီเจ้าတွေတည်ပြီးဒီကလာ နောက်ဘဝလူကောင်းနဲ့ကောင်းဖြစ်ရပါလို့အေးဆိုတဲ့ဥစ္စာသည် လူကောင်းနဲ့ကောင်းကတော့မသေးကြဘူးဝိညာဉ်နာယုတ်ပါနေလို့အိုသေးတော့သေးကြတယ်ရှင်းမလားဘာသေးကြပါလဲဒါဖြင့်ခမည်းတော်သုံးကုန်ကုန်းကုန်မန္တကြီးကထိုးပြီးဒီကလာဘုန်းကြီးတရားဓမ္မတွေယခုအိုသေးရှိရနဲ့နောက်အိုသေးကို ထပ်ပြီးဒီကလာ တောင်းပြန်တာဒီကားလို့ရှင်နှခါမိုင်ဘယ်လိုဆိုကြမလဲဘယ်တော့ကတခါမိုက်ခဲ့တုံးလို့ဆိုတဲ့ဘေကုန်းကိုလည်းမေးပါဦးယခုအိုသေးမမြင်တာကတခါမိုက်နောက်လာမဲ့အိုသေးမမြင်တာကရှင်းမလားဒါဖြင့်သွန်တော်ဘကရင်ဘယ်နှခါမိုက်နေဟာတော့ဆိုးမဆိုးဘူးလား ဘယ်အချိန်ဆိုးတာတုန်းသူဆိုးတဲ့အချိန်ပြောစမ်းပါဦးနေဝင်ရော့ဆိုးတာမဟုတ်ဘူးနေရော့မူးနောက်ပြီးဆိုးတာမဟုတ်ဘူးတခါလဲဩဝစားတွေလဲရေတွေပါလေချိုးပြီးဆွန်းတော့ကွန်းတော့တင်လုံးယူတာရိမ့်ပြီလားဘယ်အချိန်ယူတာပါလဲရေပါပါချိုးသေးလားကိုကိုတောင်းတန်ရှင်ရင်ဩစားလဲဝတ်သေးလားအဲ့ဒီအချိန်ညမှာဘာဆူတောင်းလိုက်တာတော့ဩသေးရပါလို့ဤ သွားပြီပေါ့ပေါ်သေးဥလားအေးဒီနေ့တရားမှာတရားဓမ္မတို့ခမည်းတော်သစ္စာညာမရသေးကာလပတ်လုံးအဘောဆလဲပြီးကာလရင်မိုးတွေတန်တန်ရှင်းရှင်းလောက်ပြီးကာလမှာအိုသေးပြန်တောင်းတာဘူးဖြစ်မှဖြစ်ရလေဗျတကယ်တိုင်းဘယ်နဲ့နေကြတယ်ဓမ္မတွေ ခင်ဗျားတို့ဖြစ်ထွေရဘယ်နဲ့နေတော့မရှိလို့တောင်းတာလားရှိရနဲ့တောင်းတာလားစူးစူးနေတဲ့ပုဂ္ဂိုလ်ဒုတိယဒီတဏှာရှိဘွားမှာစူးစူးနေတယ်တစ်ဖက်မှာနောက်တစ်ခါနင်းလိုက်ပြန်တာတစ်ဖက်စူးပြန်တယ်ဒါဖြင့်သူစူးစူးပရမစူးတဲ့ပုဂ္ဂိုလ်ဒီတစ်ဖက်စူးကြိုက်တာလားနှစ်ဖက်စူးကြိုက်ခင်ဗျားတို့လည်းဘာကြိုက်တာ အမလေးဆိုးလာကြီးလားအဲ့တော့ရှင်ကြီးတို့ပေါ်ပလားကဲအားလုံးကဓမ္မတွေခင်ဗျားတို့လုတ်ခဲ့သေးရပြင်လိုက်မပြင်ရပဲဘူးလားပြင်ပါကဲဥသေးပဲကလာတော့သဘောပါလားနာယုတ်မရှိတဲ့ဒီသင်တရားတန်နေတဲ့ဒကာဓမ္မတွေစိတ်နံရှိတယ်ဒီအခေယုတ်တွေမရှိကြဘူးရှိတဲ့ပုဂ္ဂိုလ်တွေမို့သူတို့ကြည့်လိုက်ပြန်တနေ့တခြား အိုဖို့ရဲ့သေဖို့ရဲ့ပါနေတာမပါဘူးလားတနေ့ချာအိုနေတာရောတနေ့ချာသေကန်ကြီးဖြစ်နေတာနောက်တော့သေပြီးရှားရတာအဲ့ဒါဘယ်သူရှိတဲ့ပုဂ္ဂိုလ်လဲဘယ်သူရှိတဲ့ပုဂ္ဂိုလ်ပါလဲကဲဘယ်နှံရုပ်ကြိုက်ကြုံတော်သေးတယ်တော်သေးတယ်ခင်ဗျားတို့ဒီတန်ထွက်လာတခါတိုင်းဘယ်နှံရုပ်ကြိုက်တုံးဗျဘယ်နှံရုပ် ဟုတ်ကဲ့လားဖယားငံရုပ်ကိုမကြိုက်ဘူးလားတော်လာပြီဖယားငံရုပ်တော့မကြိုက်ဘူးဆိုတော့ဖယားလည်းအိုတာပဲဖယားလည်းသေတာပဲဆိုင်းပုတ်တာဆွဲလိုက်တာပါပြိဋိဘံဆန်တယ်လို့သေတာပါပဲဒါပြဒကာရမတို့ငံရုပ်ကြိုက်တဲ့အပေါင်းဟာပုဂ္ဂိုလ်အပေါင်းဒီအိုသေးကြိုက်တာကြီးမှားသဘောကျနာယုတ်ကြိုက်တဲ့ပုဂ္ဂိုလ်အပေါင်းဟာအိုသေး ကဲဒကာဓမ္မတို့သပင်များကောင်းကျင်ကြသေးလားလို့မေးလိုက်တယ်သပင်ကောင်းကျင်ရုပ်ကြိုက်ဟုတ်လားကောင်းပြီနောက်ဘဝအတန်ကောင်းကောင်းများဖြစ်ရှင်သလားကြီးစီလူအတန်ကောင်းကောင်းဖြစ်တော့ရုပ်ကလေးပေါ်မလာဘူးလားရုပ်ပေါ်လာလို့ရှင်ဖြင့်အဲ့ဒီရုပ်ကြောင့်ဘာရသပင်ကောင်းကောင်းဖြစ်ရှင်တဲ့အတွက်ဘာရကဲဘာစုမြတ်တောင်းကြညာ တော်လာအများကြီးတော်လာတယ်လေနည်းနည်းတော့တော်လာတာမဟုတ်ဘူးနော်ဒကာဓမ္မတွေဥစ္စာအမှန်တန်ရင့်ကျက်လာတဲ့အတိတ်ပဲဒီလိုနီးပြစကောင်းဆရာသမားနဲ့ဥလာဘူးတို့မတွေ့တော့ဘူးဆိုလို့ရှိရင်ဖြင့်ဒီနာယုတ်ကိုပဲမခွဲနိုင်ဘူးဒီနာယုတ်ဖယ်ရပါလို့အခုနာယုတ်ကဖြာဆင်းနောက်နာယုတ်တော့ချမ်းသာလိမ့်မယ်ဆိုဖို့လာတဲ့နာယုတ်ကိုတခါတည်းဒုက္ခသစ္စာလောက်ပလိုက် မလုတ်ပေဘူးလားရမှာကဘာသစ္စာလဲအဲ့ဒါဘာသစ္စာလုတ်လဲအဲ့ဒီလေသစ္စာမသိလို့တန်ត្រာရှည်တယ်ဆိုတာပေါ်ပလားပေါ်ပါဘူး။ဂိုင်းဓမ္မတို့ဒီနေ့တရားသိဖို့တတ်မှာလား။ဥသေးပဲကလား။အခုဒီဃာရမတွေဘယ်နဲ့ကြောင့်ဥသေးနဲ့မခွဲရပါလိမ့်။နိုင်လို့ရထားလို့ဗျာ။ရှင်းမလား။ဒီဃာရမတွေ ။ဥသေနာကမခွဲရတာဘာကြောင့်ပါလဲ။နောက်ဒီနာယုံမျိုးဟာအထူးမြတ်လာမှာလား။ဥသေးပဲလာမှာပဲလား။နာယုံရတဲ့ပုဂ္ဂိုလ်အတွက်မှာပြန်ပါရမယ်ထင်။ရှင်းမလား။ရှင်းပါဒါဖြင့်ဒကာရမတို့ဘုရားခင်ကိုရမကြီးဒီကနေဥသေးပဲကလာသလုံးဆိုပြီးလက်တယ်အရင်ကြကြရှာလိုက်တာတွေ့ပြီနာယုတ်ပဲလာတွေ့ဒကာရမတို့ဘာလာတွေ့ပါလိမ့် အင်းဘယ်ကနေတောက်လျှောက်လိုက်လာတာလို့အိုသေးကနေပြီးတောက်လျှောက်လိုက်လာလိုက်တာလက်တယ်တွေဒီလက်တယ်တွေလျှောက်လျှောက်မဲတာသူတို့ကချုပ်ကြည့်မဟုတ်ပါဘူးချုပ်ကြည့်မဟုတ်ပါဘူးဖြေထွက်တယ်ပေါ်ကြလားနောက်ဆုံးမိတ်ဒီနေ့ကျတော့မပြေးနိုင်တဲ့လက်တယ်ဘယ်သူပါလဲသူ့ချင်းပါတဲ့အိုသေးကိုဗျရှင်းမလားဘယ်ထဲပါလဲအိုသေးပါလဲသဘောကျလား အင်းဒါဖြင့်ဒကာရမတို့နောက်ဘဝကိုလူမင်းစည်းစိမ်နတ်မင်းစည်းစိမ်မြမာမင်းစည်းစိမ်အချင်းချင်းခံစား၍ဆိုတဲ့ပုဂ္ဂိုလ်များတော့ဗျာအိုသေးကိုပဲအချင်းချင်းဟုတ်လားနဲမှာတောင်ဆိုရင်လေဘာဆိုရင်လဲဗျာဘာနဲမှာဆိုရင်လဲအော်မသားများများဖြစ်ရပါလို့သာသမီမုံများမုံများများကြီးဖြစ်ရပါလို့ အိုတော့သာသမီမုံများမုံကိုဗျအဲ့ဒါကြီးများများဖြစ်ရပါလိမ့်ဒီနေ့မျိုးပြင်ထုတ်တဲ့မသာမျိုးများများဖြစ်ရပါလိမ့်ဒီမရဘူးလားပေါ်ကလားအဲဒါဖြင့်ဒကာရမတို့အဲ့ဒီနာယုတ်ဆူတောင်းတဲ့ပုဂ္ဂိုလ်ဟူသည်အမှားတော်ဘုံတော့ကြီးထွားတာမရှိပါဘူးသဘောကျလားဘယ်အကြီးဆုံးလို့များနာယုတ်ဆူတောင်းတဲ့ပုဂ္ဂိုလ် ခင်ဗျားတို့တောင်းတာလဲဘုန်းကြီးကရိပ်မိပါတယ်နတ်ရုပ်ကလေးကဒီလိုကပြင်မှာဆိုကြပါတော့ဗျာတိုက်နိုင်ငံဘေးမှာနတ်ရုပ်တွေရေးထားအင်းသစားဘုံနဲ့တောက်ဘုံနဲ့ဥယျင်နဲ့ပိတ်မှန်းနဲ့ချွေးနဲ့အရန်နဲ့ကြည့်လိုက်တော့ဒီလိုနတ်ဖြစ်ရလို့ရှိရင်ကောင်းတာပဲဟုတ်လားမြမရုပ်ရေးထားပြန်တော့ဝုဖြူစင်ကျင်းတယ်ဒီလိုမြမဖြစ်ရလို့ရှိရင်သက်လည်းရှိတယ်ကောင်းလည်းကောင်းတာပဲဒါလေးကြည့်ပြီးဒီကလာမြမစုတောင်းချင် ဒါလေးကြည့်ပြီးနတ်စုတောင်းချတယ်အောင်မလေးဒကာရမတွေရဲ့ဒီပကြီးဆရာကိုလမ်းဆုံးနေတဲ့ဖြစ်လောက်ခမည်းတော်ဆိုရတာမရှိတော့ဘာလမ်းဆုံးခမည်းတော်ကိုယ်တိုင်မြင်မှုတာလားနုပကြီးကရောနုဘာခမည်းတော်ကတောင်းတာတော့ပကြီးကလည်းမမြင်ဘူးမှန်းရတာခမည်းတော်ကလည်းရမ်းကြိုက်ဒါပြန်မှန်းရင်းနဲ့ရမ်းကြိုက်ကြိုက် ဒီအိဗယ်ကမကြဘူးလားအဲ့ဒါကြောင့်ခမရတို့လမ်းဆုံးမှုကဖြင့်ဗျာအယူကြလိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့သိယူတာပဲရှင်းမလားတော်ရှိတွေယူကုန်တော်ရှိတို့ယူပုံနေလေပေါ်လားအင်းသူတို့ကြည့်ရတယ်လှလာပပဥယျာဉ်ပိမှန်ပရိသပင်တွေနဲ့နေရကြိုက်တာမဟုတ်ပါဘူးခမရကိုယ်တိုင်တွေ့လားပကြီးဆရာရေးထားတာလားလို့မေးမနဲ့ပြောပကြီးဆရာရေးထားတာ တဏှိစာအုပ်ထဲပါတယ်အဲ့ဒီစာအုပ်ရေးတဲ့လူကလည်းရောက်ဖူးသလားမေးဟာတိုင်းသူများပါးစပ်လမ်းဆုံးမြန်ပြီစာအုပ်ထဲရှိတဲ့ပုဂ္ဂိုလ်ကသူများပါးစပ်လမ်းဆုံးတယ်နာယမရေးထားတဲ့ရှိတဲ့ပုဂ္ဂိုလ်ကပကြီးစရာလမ်းဆုံးတယ်သူများပါးစပ်လမ်းဆုံးတာရဲ့ပကြီးစရာလမ်းဆုံးတာရဲ့ဆိုတော့ဥလာဘူးခင်ဗျားတို့ကိုယ်ပိုင်ညာပါသေးရဲ့ဒါဖြင့်ကိုယ်ပိုင်ညာမပါလို့တောင်းတာဗျာ ရှင်းမလားအင်းဘာမပါလို့လဲဒီကြီးငါအောင်မထင်တယ်လို့ခင်ဗျားတို့တော့လာရင်လာအောင်ဘာလို့ကိုယ်ပိုင်မှညာမမပါတော့ပဲကိုသဘောပါကြဗလားဒါဖြင့်ဒကာရမတွေယခုပရိစ္ဆေသမုပ္ပါကြီးကတော့ဘယ်ဖျားဆိုသူမှမစွန့်တော့ဒကာရမတို့ဒီဘက်မှာနတ်ကြားပဲဖြစ်တယ်ထားပါတော့ဒီနာယုတ်ကြောင့်ဖြစ်ရနာယုတ်ခင်တွယ်မှုကြောင့်ဖြစ်တာလေကွာ ဒါပြန်ဒီနာယုတ်တိကားလို့ဆိုလို့ရှိရင်ဘယ်ဟာကိုကျေးဇူးပြုကိုကျေးဇူးပြုဒါပြန်နတ်နာယုတ်ရလဲဘာတော့မြန်မာနာယုတ်ရပေါ်ကြပါလားဒါဖြင့်ဘုရားခင်ကိုရမကြီးသည်ဘောဓိပင်နဲ့ရှင်ပလင်ပေါ်မှာနောက်ဆုတ်တွေးလိုက်တဲ့ညာနောက်ဆုတ်တွေးလိုက်တဲ့သက္ကုံဥဒ္ဒဘာရိညာဏဥဒ္ဒဘာရိဆိုတာဒါပဲဗျ အင်းယမရဏဘယ်ကလာပါလိမ့်ဇာတိကလာအဲ့ဒီမှာစက္ကုံဥဒ္ဒဘာတိအော်သူပဲသူပဲညာနာဥဒ္ဒဘာတိဝိဇ္ဇာဥဒ္ဒဘာတိအာလောကဥဒ္ဒဘာတိသူ့ကြောင့်ဒါဖြစ်တာနောက်တစ်ခါဆုတ်ပြန်တော့ဒါတွေ့အဲ့ဒီလဲစက္ကုံဥဒ္ဒဘာတိညာနာဥဒ္ဒဘာတိခင်ဗျားတို့ကဒီလိုမှမတွေ့ပဲတွေ့ရလားမတွေ့တဲ့ပြင်ဒီကံလေးကောင်းကောင်းလုပ်ကြနော်ဒါမှဒီဇာတိဒုက္ခရမယ်ဒီလိုတော့ခင်ဗျားတို့ကဖောက်လိုက်သေးတယ်မှန်ပါ နောက်ဆုတ်တွေးမလားကံကောင်းဉာဏ်ရသလားအားလုံးဒကာဓမ္မတွေကံကောင်းကြိုက်တဲ့ဒကာဓမ္မတွေဖြင့်အအိုကောင်းနဲ့အသေးကောင်းကြိုက်တာဘယ်နဲ့ဆိုကြနောက်ကြတာခင်ဗျားတို့ဗဇက်ထဲထည့်ပြီးဒီကသူကကံကောင်းတယ်ကျုပ်ကကံမကောင်းဘူးကျုပ်ကအိုအသေးနဲနေသေးတယ်ဒီလိုလေးနဲ့ပြောကြပါဦးသဘောကျပါလား ကောင်းပြီဒါဖြင့်ဒကာဓမ္မတို့ကံကောင်းကြိုက်တဲ့ပုဂ္ဂိုလ်ကဘာကြိုက်တာလဲကံမကောင်းတဲ့ပုဂ္ဂိုလ်ကဝန်းနေတာတဲ့အိုသေးမရလို့အိုသေးကျုပ်ကနှင်းနှင်းမှရမှာမကျုပ်စိတ်ပြက်တယ်ကံမကောင်းသေးလို့ရိမ့်မိသလားကံမကောင်းလို့စိတ်ပြက်တဲ့ပုဂ္ဂိုလ်ကလည်းဗါတဲ့အိုသေးနဲ့နည်းနည်းလေးဝေးနေသေးလို့ကံကောင်းတဲ့ပုဂ္ဂိုလ်ကိုရှင်းမြောက်ရတာကလည်းအိုသေးမင်းတော့များများရမယ် ဒါကြောင့်မင်းအတွက်ဝန်တာတယ်သွားပါပြီခင်ဗျားတို့ကဆင်းသွင်းကြီးပဲရှင်းကြပါလားကဲဒါဖြင့်တရားဓမ္မတို့ဘုရားစက္ကုံဥဒ္ဒဘာတိညာဏဥဒ္ဒဘာတိဝိဇ္ဇာဥဒ္ဒဘာတိအာလောကဥဒ္ဒဘာတိဆိုတာပေါ်ပါလားနောက်ဆုံးတွေးလိုက်တော့ဒါတွေသူစက္ကုထဲမှာညာထဲမှာအကုန်ပေါ်နောက်ဆုံးမိကြတယ်ဒါပေါ်တာပဲနာယုတ်ကြောင့်အိုသေးလာတာဟိရှင်းမလားအဲ့ဒီမှာဘုရားကစက္ကုံဥဒ္ဒဘာတိဆိုတာဒါပဲ နောက်ဆုံးမိတ်တွေးလိုက်တော့ဒါမတွေ့ဘူးလားအဲ့ဒီစက်ခုံဥဒ္ဒဘာတွေစက်ခုံအိုသေးကိုလက်တယ်ရှာတဲ့ဥစ္စာတွေဥဒ္ဒဘာတွေငါတွေ့ပြီကွာအိုသေးလက်တယ်ရှာတာငါတွေ့ပြီရှင်းမလားအိုသေးလက်တယ်ရှာတော့ဘာတွေ့လဲအဲ့ဒါစက်ခုံဥဒ္ဒဘာတွေညာနာဥဒ္ဒဘာတွေနဲ့ငါညာလဲညာနဲ့လျှောက်ရှာရတာဒီနေရာမှာလက်တယ်မိပြီဟဲ့ အာလောကဥဒ္ဒဘာတိတဲ့သူ့ဖုံးထားတဲ့အဝိဇ္ဇာမရှိဘူးတဲ့သူ့ကြောင့်ဥဒေဖြစ်တာတဲ့ခါတိုင်းတော့သူ့ကိုဆူတောင်းယူနေတာတဲ့နာယုတ်ကိုအခုတော့သူ့ဖုံးနိုင်တာရှိသေးရဲ့မရှိတော့အာလောကဖြစ်သေးဘူးလားအလင်းမရသေးဘူးလားပေါ်ကလားဝိဇ္ဇာဥဒ္ဒဘာတိတဲ့ခါတိုင်းတော့သူ့ကိုဖုံးထားတဲ့ဝိဇ္ဇာနာယုတ်ရရင်ကောင်းတယ်လို့ဖုံးထားတဲ့ဝိဇ္ဇာရှိသေးတယ်မရှိပါဘူးအခုတော့ဝိဇ္ဇာဥဒ္ဒဘာတိတဲ့ ဒကာဓမ္မတို့သူ့ပေါ်မှာဘယ်နှခုဖြစ်လာတော့စက္ကုံတဘာရီညာနာဥဒဘာရီဝိဇာဥဒဘာရီအာလောကဘ ᱹ ပေါ်မှာဖြစ်တာတော့နာယုတ်ပေါ်မှာဒကာဓမ္မတို့ဖရာစီဥဒဘာရီဘယ်နှခုဖြစ်တော့ဤသမာဤသမာအဲအဲ့ဒါတွေအကုန်မဖြစ်သေးဘူးလား အဲ့ဒါခင်ဗျားတို့ကညာရမ်းရော့နေတာပဲကိုယ်ဖြစ်တာတော့သိတာမဟုတ်ဘူးခက်လိုက်တဲ့ဖြစ်ချင်းဓမ္မစကြာတွေလည်းမိုးမွန်နေအောင်သိလိုက်ရင်ရော့နေတာပဲငါဒီညာရပြီလို့ဩသေးကိုဩသိလက်တဲ့ငါရပြီလို့ရွတ်တာလားစာဖတ်တာလားစာဖတ်တာဖြစ်မှာဖြစ်စားဖြစ်ပြကြက်တာကလေးလေးတောင်ဖတ်တတ်သေးဟုတ်ဘူးလားညံကောင်းတဲ့ကလေးဆိုရင်ဖတ်နိုင်ဘူးလားခိုင်းဒါဖြင့်ဒီကရှိခင်ဗျားတို့ရွတ်မဲ့ကြရင်ဝိညာဉ်တန်ရုပ်ကြည့်ရပါ သူ့ကြောင့်အိုသေးလာတာဆိုပြီးစက္ကုံတပါရီဆိုတော့မင်းမဲ့ညာနာဥဒ္ဒပါရီဆိုတော့အဲဝိဇ္ဇာဥဒ္ဒပါရီအာလောကဥဒ္ဒပါရီပညာဥဒ္ဒပါရီမင်းပဲကြီးသူ့ကိုဆွဲချက်တင်မင်းကြောင့်အိုတာမင်းကြောင့်အိုတာမင်းကြောင့်သေးတာရှင်းမလားသေစရာချေမရှိဘဲနဲ့ဒီသေပါမလားပေါ်သေးဘူးလားဒကာရမတွေအခုအသေးကြောက်နေကြတာခမများတို့ ဘာကြောင့်ကြောက်တယ်ဆိုတာပေါ်လာကြသေရာအထယ်ရှိလို့သေရမှာကြောက်ငကူကတော့ဆူတောင်းငကူကတော့ဘယ်နဲ့လဲအခုတော့သေဆူတောင်းတော့သေရာထယ်ကြီးကမရဘူးလားရထားတော့အခုဘာကြောက်နေကြဩဆူတောင်းပြည့်မှာကြောက်ဘာကြောက်တာပါလဲဆူတောင်းပြည့်မှာကြောက်ငကူမတောင်းနဲ့ဗျာ ဟမ်တောင်းတော့ကကျွန်းလွန်ကုန်ပြီလို့မဆိုနိုင်ဘူးလားအဲ့ဒါခင်ဗျားတို့အမိုက်တော်ဘုံအလွန်ကြီးထွားနေတယ်ဆိုတာတခါတိုက်ပေါ်ဗလားရှင်းမလားရှင်းပါဘူးဒါဖြင့်ဒီနာယုတ်ကိုဖြစ်ဖြစ်ရှုမှာဒီနာယုတ်ကိုမလိုခြင်းမရှင်းမလားဒီနာယုတ်ဆုံးပါမှအိုသေးဆုံးမယ်ဒီနာယုတ်မဆုံးရင်ပေါ်သေးဘူးလား အမလေးလက်သက်မတဲရှာလက်သက်ရှာတာကြာတာပါဖြန့်နည်းကတော့ခွန်ကြီးတို့ဟောနေကြမို့တရားဓမ္မတွေလွယ်ပါတယ်ဒါပြန်ဒီမှာနံနဲ့ရုပ်မရှိဘူးလားဒါပြန်နံကိုကြိုက်ရင်နံရှုရုပ်ကိုကြိုက်ရင်ဘာကြောင့်နံကိုကြိုက်ရင်နံရှုရုပ်ကိုကြိုက်ရင်ရုပ်ရှိသူဆိုရပါကြုံဆိုတော့တရားဓမ္မတို့ရုပ်ဟာမီးနဲ့နံကအလင်းနဲ့တူဘယ်နဲ့ဆိုကြမလဲ ဒါဖြင့်ယုတ်နဲ့နာဟာတဲ့ဒကာဓမ္မတို့ယုတ်ကမင်းနဲ့တူတယ်နော်နာကအလင်းကြောင့်လည်းမီးမြင်ရမီးလေးကသေးသေးလေးပဲဆိုတာဘယ်သူကနေပြမီးကြောင့်လည်းဘာဖြစ်အလင်းကြောင့်လည်းမီးသိရသဘောကျဒါဖြင့်သူတို့ချင်းကြီးကဆက်ဆက်နေတယ်မီးကြောင့်လည်းဘာတွေ့ရအလင်းကြောင့်လည်းဘာသိရ နီးသေးတယ်သိကြည့်တယ်ဆိုတာမသိရဘူးလားဒါဖြင့်သူတို့ချင်းချင်းဟာနီးသေးလဲအလင်းပြုတ်အလင်းသေးမှာပဲအလင်းချုပ်သွားရင်ရောမိချုပ်မှာပဲဒါဖြင့်ရုပ်ရှုရင်နံပါတယ်မှာနံရှုရင်ကြိုက်ရတခုခုရှုပေါ်ကြဗလားအခုပြောတဲ့ဥပမာရှင်းတော့ဗလားအဲ့တော့ तू ရုပ်တင်ရှုနေတာလို့သွားလုံးမနေနဲ့ သူကနန်းနေရှုနေတာသူ့အတွက်ကသူကလူသေးတယ်လို့သွားလုံးမနေနဲ့မီးနဲ့လည်းမှတ်ထားပါမီးကြောင့်ပါထင်ရှားတော့အလင်းကြောင့်ပါထင်ရှားတော့ကဲဒါပြန်ဦးလားကိုသဘောပါဒါဖြင့်ဒကာဒကမတို့စိတ်ကိုရှုရင်လဲနံပဲသဘောကျဝေဒနာရှုရင်ရောနံရှုလိုက်လို့ရှင်ဖြင့်ဒကာဓမ္မတို့မီး အလင်းရှုတာနဲ့မတူဘူးလားအလင်းကုံသွားတဲ့ခါကျတော့မီးကုန်အင်းအလင်းကုံပေါ့မီးစီကြံသေးရလားမီးရှိနေလင်းနေဥမှာပဲဆိုတော့ပေါ်ဗလားဒါဖြင့်ဒကာရမတို့ကြိုက်ရရှုမီးရှုခြင်းရှုအလင်းရှုခြင်းရှုရုပ်ရှုခြင်းရှုနာမ်ရှုခြင်းရှုဆိုတဲ့အဓိပ္ပာယ်ပေါ်ဗလားဒါဖြင့်ဘယ်နေရာကနေရှုရမှာတော့ဆိုတော့ဒီနေရာမပြောင်းကြနဲ့ ဝေဒနာနဲ့တဏှာကြားကနေရှုရှင်းမလားရှင်းပါဘယ်ကနေရှုရမလဲဝေဒနာနဲ့တဏှာကြားကနေရှုဆိုတဲ့အိဗယ်ကိုပေါ်ကလားပေါ်ပါအခုပြောတဲ့ဥပမာလေးကိုဒကာဓမ္မတွေကြည်ကြည်နက်နက်သဘောကျသွားလို့ရှင်ဖြင့်မငင်းကြနဲ့တော့နော်ရုပ်ရှုတဲ့ပုဂ္ဂိုလ်လည်းမှန်တာပဲဟိနာမ်ရှုတဲ့ပုဂ္ဂိုလ်ဘာကြောင့်လုံးဆိုလို့ရှင်ဖြင့်နာရူပပစ္စယဝိညာဏံလို့လည်းဘုရားဟောတယ် ဝိညာဏပြည့်စရာရှင်းပြီနော်အဲ့ဒါကဖြစ်ပုံကိုပြတယ်ဝိညာဏနိရောဓနာမရူပနိရောဓဝိညာဏနိရောဓကဲဘာထူးသေးအဲ့ဒါဒီနဂရတုတ်မှာတန်ရုပ်ပါဠိတော်မှာသေချာဟောထားအဲ့ဒါကြောင့်ဘာမှတန်လျာမရှိဘဲနဲ့ရှုလိုက်ပါတခုခုကိုရှင်းမလားအဲ့ဒီကဲဆိုရှုလိုက်တဲ့အခါကျတော့ သူ့ဖြစ်ပျက်ကိုခမရတို့မြင်အောင်ရှုရလိမ့်မယ်ပေါ်လားမြင်အောင်ရှုပြီးဒီကလာဒကာရမတွေရှုနိုင်သလောက်ရှုလို့ရှိရင်ဖြင့်အင်းဒါကိုယ့်အသေးကိုမြင်မှာပဲဘာမြင်မှာလဲကိုယ်သေးကိုမြင်တဲ့ပုဂ္ဂိုလ်တူတယောက်ဒီတဲ့ဒကာရမတို့ကိုယ့်ကိုယ်ကိုမုန်းပါလေမုန်းမလားမုန်းဘူးလားမုန်းပါဘူးဘာမြင်လို့ပါလဲကိုယ်ကိုယ် သဘောကျဒါဖြင့်ကိုယ်သေးပထမရှိဥစွာမြင်ဖို့ရေးကြီးတယ်ဖြစ်ပြမြင်ဖို့ရေးကြီးတယ်ဆိုတာပေါ်လားဒါဖြင့်ကိုယ်သေးကိုမြင်အောင်ဒီကြည့်နိုင်လို့ရှိရင်ဖြင့်ယထာဘုဒ္ဓညာကိုယ်သေးကိုမြင်အောင်ကြည့်နိုင်ရင်အေးကိုယ်သေးကိုမုံရင်ဒီအသေးကြီးတော့ဖြင့်ဒီဖြစ်ပြကြည့်ရဒီနိုင်ရင်ကြည့်မရှိမှပဲအိုသေးလို့မှာပဲ သူမရှိရင်ကောင်းလေစွာဆိုပြီးကြလားသူ့ကိုဆုံးအောင်ရှုကြလို့ရှင်းရင်ခမရတို့အိုသေးပါဆုံးမှာရင်းနေကြလားသူမရှိရင်ကောင်းလေစွာဆိုတဲ့ဒုက္ခသစ္စာကိုဗျအဲ့ဒီဒုက္ခကြီးဆုံးရင်ကောင်းလေစွာဆိုတာမလာပဲဘူးလားလာတဲ့ခါကျလို့ရှင်းဖြင့်နန်ရှုလဲရုပ်ပါပြောက်သွားရုပ်ရှုရောဒါကြောင့်ဘုန်းကြီးကမေးတယ်တရားဆုံးတဲ့ပုဂ္ဂိုလ်ဟေးနန်ရုပ်ပြောက်ကြလားလို့မေးလိုက်ရ မမဲလင်ဘူးလားဒါပါဠိတော်ရှိတယ်လို့သဘောကျလားမင်းတို့ရှုတော့ရှုနေတာပဲမင်းတရားဆုံးတယ်ဆိုလို့ရှိရင်ဖြင့်မင်းနံရုပ်ပြောက်ကြလားလို့မေးရမေးတယ်မလားမေးတယ်မေးတယ်တော့ရွတ်ကြည့်ပါဠိတော်ဝိညာဏနေရတာဟောနံရုပ်ကိုချုပ်ရမယ်နာမရူပနေရတာဟောနံရုပ်ချုပ်လို့ရှိရင်လည်းဝိညာဉ်ဆိုတဲ့ချုပ်ရမှာပဲလေမချုပ်တာပါလေဒါဖြင့်ဒကာဓမ္မတွေ ဝိညာဉ်တွေနာယုတ်တွေချုပ်သွားလို့ရှိရင်ဖြင့်ဒါရီယာတွေကနေတွေးတဲ့ခါကျတော့ဒါရီယာဒုက္ခသစ္စာဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတဒုက္ခသစ္စာကြီးမဟုတ်ဘူးလားဒုက္ခသစ္စာကြီးချုပ်သွားတယ်ဘာချုပ်သွားဒါဖြင့်ချုပ်တာကဒုက္ခသစ္စာပေါ်တာကនិရောဓသစ္စာဒီဘက်မလာတာကသမှုရိယသေးတာသဘောကျပါလားချုပ်တာဒီပေါ်တာဒီ နိရောဓသစ္စာဆိုတော့ဒါခန္ဓာရှိတုံးကိုနိဗ္ဗာန်မြင်နေတာဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာခန္ဓာရှိတုံးပါတွေ့ရသဘောပါလားခန္ဓာရှိတုံးမှာတဏှာရှုပ်တယ်ဆိုတော့ဒီကနေ့ပြိဿသမုပ္ပါကဒီဘက်က၃ခုမပြတ်ဘူးလားပြတ်တယ်ဆိုတာရောရှင်းတော့ဗလားပြတ်တော့သုတေမနေသေလင်းတဲ့ခါကြလို့ရှင်ဒီဒုက္ခတွေလာအောင်မလားဒါကခန္ဓာမရှိတဲ့နိဗ္ဗာန်သိမှရမယ်နိဗ္ဗာန်ဒီဘက်ကမသေးခင်တွေ့ရတဲ့နိဗ္ဗာန် ဒီဘက်ကဘာပါလဲယုံ nant ဆုံးရင်တွေ့ရတဲ့နိဗ္ဗာန်ကဘာပါလဲကောင်းပြီဒီဘက်တွေ့တဲ့တန်ကဘာပါလဲဒါဖြင့်ဒီဘက်ကသာဥပါရိသေသနိဗ္ဗာန်ဒီဘက်ကအနုပါရိသေသနိဗ္ဗာန်ပေါ်ပါလားရှင်းမလားဒါဖြင့်ဘဒုပြည့်ဆိုတဲ့ယနေ့ပေါ်ပါလားဘာကြောင့်အိုသေးဖြစ်ရယုံ nant ရှိလို့ပဲသဘောကျ ဒါကြောင့်နိဗ္ဗာန်ဆိုတာယုံနာမရှိဘူးဆိုတာရှုကြည့်သေးသေးချာချာမရှိဘူးသဘောကျလားနိဗ္ဗာန်ဆိုတာယုံနာရှိတယ်ရှုကြည့်ပါလေရှုကြည့်လို့ရှိရင်ဖြင့်ဖြစ်ဒုက္ခပြဒုက္ခတွေရှိသေးရလားသိကြပါလားဒါဖြင့်ဒကာဓမ္မတို့ချုပ်သွားတာကယုံနာယုံနာမရှိတာကနိဗ္ဗာန်ဒီဘက်ကသေတာကသမှုရိယမသိဘူးလားရှင်းမလား ရှုနေတာကနိဗ္ဗာန်မြင်နေတာကမက်ကဆိုတော့မလုံးလုံးသေးဘူးလားဒါဖြင့်အိုသေးကြောက်လို့ရှင်းဖြင့်အိုသေးမကြောက်ပါနဲ့ယုံနံဆုံးအောင်လိုက်ပါဟောလားကဲရင်ဒီရင်တော်ကြစို့